ခန်းကြီး56အငယ်1မှ8ထာဝရဘုရားမိန်တော်မူသည်ကားတရားကိုစောင့်၍ဖြောင့်မတ်စွာကျင့်ကြလော့ငါဤကယ်တင်ခြင်းကျေးဇူးရောက်ချိန်နှင့်ငါဤဖြောင့်မတ်ခြင်းတရားထင်ရှားခြင်းရောက်လူနီးပြီ ထိုတို့ပြုသောသူ အမြဲဆွဲလန်းသော လူသားသည် ဥပုံနေကိုမရှုံချဆောင်းလျှောက်၍ဒုစရိုက်ကိုမပြုမိအကြောင်းမိမိလက်ကို ချုပ်တီးလျင်လည်းမင်္ဂလာရှိ၏သာဝရဘုရား၌မှီဝဲသောတပန်းအမျိုးသားကသာဝရဘုရားသည်ငါကိုမိမိလူမျိုးနှင့် ရှင်းရှင်းခွဲထားတော်မူပြီဟုမဆိုစေနှင့်မိမရှာကလည်းငါသည်တွေ့ချောက်သောအပင်ဖြစ်သည်ဟု မဆိုစေနှင့်သာဝရဘုရားမိန်တော်မူသည်ကငါ၏ဥပုပ်နေ့ကိုစောင့်လျက် ငါနှစ်သက်သောအရာကိုရွေးယူ၍ငါ၏ဗြိဉဉ်ကိုမှီဝဲသောမိမရှာတို့အားသားသမီးတို့ထက်မြတ်သောအရာမြတ်သောနာမကိုငါအိမ်ငါတတိုင်းအတွင်း၌ငါပေးမည်မပြောက်နိုင်သောထာဝရနာမကိုသူတို့အားငါပေးမည်ထာဝရဘုရားထံ၌အမှုဆောင်ခြင်းနာမတော်ကိုချစ်ခြင်းကျွန်တော်ရင်းဖြစ်ခြင်းအလိုငါထာဝရဘုရား၌မိဝဲသော တပန်းအမျိုးသားတို့ကို၎င်းဥပုံနေ့ကိုမရှုံချဆောင်းလျှောက်၍ငါဤပရိညင်ကိုဆွဲလန်းသောသူအပေါင်းတို့ကို၎င်းငါဤတန်ရှင်းသောတောင်တို့ငါဆောင်ခဲ့၍ငါဤပထနာအိမ်၌ဝမ်းမြောက်စေမည်သူတို့မိရှုရာရစ်နှင့်ရစ်မျိုးမျိုးတို့ကိုငါရစ်ပလင်ပေါ်မှာငါလက်ခံမည်ငါအိမ်ကို လူအမျိုးမျိုးဆုတောင်းရာအိမ်ဟု၍ခေါ်ဝေါ်ကြလက်တံ အရရ၌ကွဲပြားသောဣဒရေလအမျိုးသားတို့ကိုစုဝေးစေသော အရှင်သာရဖျားမိန်တော်မူသည်ကားစုဝေးပြီးသော သူများမှတပါအခြားသော သူတို့ကိုထိုအစုအဝေး၌ငါစုဝေးစေအောင်မည်ဟု မိန်တော်မူ၏အငယ်ကူမှဆနှစ်အိုလေပြင်းသားအပေါင်းနှင့်တော၌လေသောသားရဲအပေါင်းတို့ကိုက်စားခြင်းငှာလာကြလော့ သူ၏ကင်းဆောင်တို့သည်မျက်စိကန်းကြ၏ရှိသမျှတို့သည် မိုက်ကြ၏အာ၍မဟောင်နိုင်သောခွေးရောင်ရမ်းသောခွေးအိပ်လျက်အိပ်ချင်အားကြီးသောခွေးဖြစ်ကြ၏စားချင်အားကြီး၍ဝမ်းမပြေနိုင်သောခွေးလည်းဖြစ်ကြ၏တိုးရင်းတို့သည်လည်းမကြည့်မရှုတတ်ကြထိုတိုးရင်းရှိသမျှတို့သည်လမ်းလွှဲ၍မိမိတို့လမ်းသို့လိုက်ကြပြီတယောက်မျှမကျွင်း တညီတညွတ်တီကိုအကျိုးစီးပွားကိုသာရှာကြ၏လာကြစပြည့်ကိုယူခဲ့မည်တေတရက်ကိုဝါစွာတောက်ကြစို့ယနေ့ဖြစ်တဲ့ကဲ့သို့နက်ဖြန်နေ့ဖြစ်လိမ့်မည်ထိုမြတ်မကတာ၍ကျယ်ဝလိမ့်မည်ဟုဆိုတတ်ကြ၏